ရာနဲ့တော့တန်းတော်အားလုံးမင်္ဂလာပါခင်ဗျာပြီးတော့ကာမဘုဒ္ဓ perspective on moral immoral action ဆိုတဲ့ဟာကိုပြီးတော့ group presentation မှာရှင်းပြရတယ်ပဲအခုပြန်လို့ remind လုပ်ပါမယ်ခင်ဗျာပြီးတော့ကံဟိုစာပေမှာတော့ဒီလို action or deed လို့သတ်မှတ်ပါဗျာပြီးတော့ဗုဒ္ဓဘာသာအများစုကကံနဲ့ပတ်သက်လာပြီးတော့မာယုံဆိုတာအသုံးပြုနေရရှိပါဗျာဥမာကံဥမာကံပေးတဲ့အတိုင်းပဲပေါ့ဗျာကံစီမံရပေါ့အဲ့လိုမျိုးပဲပေါ့ဗျာ ကံကစာပေမှာကနဲ့ကို action or do it လို့ပြောထားပါတယ်ဗျတိုင်းလင်းကံစီမံရလို့ဆိုပြီးမှဘာမှမလုပ်ရင်တော့အဲ့ဒါကိုကံကိုမာယွန်းစာအသုံးပြုတယ်လို့တပည့်တော်တို့ကတော့တပည့်တော်အမြင်ရတော့ယူဆပါတယ်ဗျာကမ္မ theory ကနားလည်ဖို့ရတော့အရန်လွယ်ပါတယ်ရိုးရှင်းပါတယ်ဗျာကောင်းတာလို့ရင်ကောင်းတာဖြစ်တယ်မကောင်းတာလို့ရင်မကောင်းတာဖြစ်မယ်ပြောရဟန္တာတွေမှာဆိုရင်တော့ကံကမရှိတော့ပါဘူးဗျာရဟန္တာတွေကကိလေသာတွေချုပ်ငြိမ်းပြီးတော့ ကိသူသူတို့မှာအဲ့လိုမျိုးပေါ့တန်တရားမှာပြန်လဲဘဝဖြစ်ပေါ်ခြင်းမရှိတော့ဘူးပါဗျာအဲ့ကြောင့်မို့ရဟန္တာတွေမှာတော့ကံမရှိတော့ပါဘူးဗျာကံကံကပဲသက်ရှိတတ္တဝါတွေအားလုံးကိုပဲကံကပဲသက်ရှိတတ္တဝါတွေရဲ့တန်ဖိုးအနှိမ့်မြင့်ကိုကံကပဲလှုပ်ဆောင်နိုင်ပါတယ်ဗျာဥပမာရောအဲမိဒိညာမိဒိညာပညာမှာဆိုရင်ဟိုရှင်ဟ ရှင်နာသေနာကိုမိလိနာမင်းကြီးမေးထားရှိရဗျချို့လူတွေကတဲ့ချို့လူတွေကအရန်လာတယ်ချို့လူတွေကမလာဘူးချို့လူတွေကချမ်းသာတယ်ချို့လူတွေကမချမ်းသာဘူးချို့လူတွေကအာဏာရှိတယ်ချို့လူတွေအာဏာရှိအဲ့ဒါတွေကဘာကြောင့်လဲလို့မေးရခါမှာမိလိနာရှင်နာသေနာမေးရခါရှင်နာသေနာကပြန်ဖြေထားတာပြန်ပြီးတော့သူ့ကို counter question အနေနဲ့ပြန်ပြောထားပါတယ်ဗျ။အဲဆိုရင်တဲ့ချိုးတက်ပင်တွေကချိုးတီးရွက်တွေကလည်းချင်းနေချိုးချိုးတယ်ခါတယ်အဲ့ဒါဘာကြောင့်လဲဆိုတော့ မိနေတာမင်းကြီးကိုပြန်မေးရခါမိနေတာမင်းကြီးကအဲ့ဒါဘာကြောင့်လဲဆိုတော့တဲ့တစ်သီးမျိုးစေ့တွေမတူလို့ပဲဖြစ်ပါတယ်တပြိုအဲ့ကြောင့်ကံကံကပဲလူတွေရဲ့တန်ဖိုးအနှိမ့်မြင့်ကိုတတ်မှတ်နိုင်တယ်လို့တပြိုတို့ပြောပါတယ်ပြောနိုင်ပါတယ်ဗျာသူရဲ့လှုပ်ဆောင်တဲ့ကံပေါ်မှာမူတည်ပြီးတော့အတီးတီးကွဲပြားခြားနားနိုင်ပါတယ်ဗျာကျွန်တော်တို့ဥရှိအောင်ပေါ်ပြထားတာအဲ့ဒါဆိုရင်ကံတွေကိုတဲ့ဘယ်ချင်းကနေစလုပ်မလဲ ဘယ်အချိန်ဘယ်လောက်လောက်စုမိပြီလဲဆိုတာကိုတဲ့ကိန်းကနန်းနေအချိန်နေနဲ့ပေါ်ပြဖို့ရန်ကြတော့လည်းမဖြစ်နိုင်ပြန်ပါဘူးဗျာကံဟိုဘယ်အချိန်ကနေစလုပ်ခဲ့တယ်ဘယ်တိုင်းတာထိရောက်သွားပြီဘယ်ကိန်းကနန်းနေအရေးအတွက်တင်တယ်ပေါ်ပြဖို့ရန်လည်းတပြိုကံဘယ်အချိန်ကစရတယ်ဆိုတာပြောပြလို့မရနိုင်ပါဘူးဗျာဟုတ်အဲကံရထွက်ပေါက်အနေနဲ့တော့မက်ကင်ရှစ်ပါးကံရထွက်ရလမ်းလို့တော့ပြောနိုင်ပါတယ်ဗျာနောက်တစ်ခုကအနောက်တိုင်းစကောလာဆရာတော်ဥညာဏကိုမေးထားတာတခုရှိပါတယ်ဗျာ တတိယတို့ကလေးတွေနဲ့ကလေးမွေးဖွားခြင်းတွေနဲ့ပတ်သက်ပြီးတော့ကလေးတွေရဲ့ကံကိုတတ်မှတ်တဲ့နေရာမှာတတ်မှတ်တဲ့နေရာမှာမိဘတွေရဲ့ကံကံကိုပဲကြည့်ပြီးတော့ဆုံးဖြတ်လားသာသမီရဲ့ကံကိုကြည့်ပြီးတော့ဆုံးဖြတ်လားလို့မေးမေးထားပါတယ်ဗျအဲ့ဒီမှာဆရာတော်ကပြန်ဖြေပြန်ဖြေထားတာအချက်နဲ့ချက်နဲ့ပြန်ဖြေထားပါတယ်ဗျရုပ်ပိုင်းဆိုင်ရာအပြင်ဆိုရင်တော့တဲ့သာသမီရဲ့ကံကိုဆုံးဖြတ်တဲ့နေရာမှာမိမိဘတွေရဲ့ရေပူရ generally အပြင်တော့မိဘတွေရဲ့ကံကိုကြည့်ပြီးတော့ဆုံးဖြတ် တဲလို့ဆရာတော်ကဖြေထားပါတယ်ဗျာတပည့်တော်တို့အပြင်မှာဆိုရင်လည်းပြုတ်ပိုင်းဆိုင်ရာဆိုရင်မိဘတွေရဲ့ပြုတ်ဆင်းအင်္ဂါကိုတူတာတွေကအပြင်ပိုင်းမှာများပါတယ်ဗျာလူတယောက်ကိုကြည့်လိုက်တဲ့နဲ့ဒီလူကဘုဒ္ဓသမီးဆိုတာကိုမန်းလို့ရနိုင်လောက်တဲ့အည်တွေးကြီးပြုတ်ပိုင်းဆိုင်ရာအပြင်မိဘတွေရဲ့ကံလွမ်းမိုးပါတယ်ဗျာနောက်တစ်မျိုးအနေနဲ့ဆိုရင်တော့ဆရာတော်ပြန်ဖြေထားတာတီလာပိုင်းအနေထားနဲ့ဆိုရင်တော့တဲ့မိဘရဲ့အဖေရဲ့ကံအမေရဲ့ကံလွန်မှုမှုရှိဘူးဆိုရင်တော့တဲ့ဘာနဲ့ဆုံးဖြတ်မလဲဆိုသာသမီရဲ့ကံနဲ့ပြန်ပြီးတော့ဆုံးဖြတ်လို့ရပါတယ်တဲ့တိလာပိုင်းမှာဆိုရင်တော့ ဒီလိုလိုမြတ်ဒီလိုဥပမာအဖြစ်ဆိုရင်ဒီလိုလိုမြတ်စွာဘုရားဆိုရင်မိဘတွေရဲ့ကံလွမ်းမိုးမှုရှိပါဘူးဘုရားဘာကြောင့်မို့လဲဆိုတော့မြတ်စွာဘုရားသူ့ရဲ့ကိုယ်ပိုင်ကံအားကိုမှအဲ့လိုမျိုးပေါ့အားကောင်းနေတဲ့အတွက်ကြောင့်မိဘကံကသူ့ဘောကိုလွမ်းမိုးတက်ရောက်မှုမရှိဘူးပေါ့ဘုရားအဲ့ရုပ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအဖြစ်နဲ့ဗာမိဘကံဘာကြောင့်လွမ်းမိုးလဲလို့မေးမယ်ဆိုရင်ဒီလိုကျမ်းမာရေးချိုးတဲ့တဲ့မိဘဟာ ကျမရေမကောင်းတဲ့သားသမီးကိုမွေးဖို့ရာအလားအလာများပါတယ်ဗျာဒါပေမဲ့ကျမရေမကောင်းတဲ့မိဘသားသမီးကောင်းတဲ့သားသမီးကိုရဖို့ကြတော့ဖြစ်နိုင်ခြင်းနည်းပါတယ်ဗျာဒါပေမဲ့ကျမရေမကောင်းတဲ့မိဘကျမရေမကောင်းတဲ့သားသမီးကိုရဖို့ကြတော့လည်းဖြစ်နိုင်ခြင်းများတယ်ဗျာအဲ့မှာနံပါတ်1မှာဒီလိုပြောရဲလို့ပဲအဲ့လိုအဲကျမကြီးမကောင်းတဲ့မိဘကျမကြီးချိုးတဲတဲ့သားသမီးကိုရနိုင်တယ်ဆိုတော့ ဟာနဲ့ပတ်သက်ပြီးတော့ယနေ့ခေတ်မှာရန်ပေါ်ပလာဖြစ်နေတဲ့စေပညာရှင်နဲ့ပတ်သက်ပြီးတော့အဖြေရှာမယ်ဆိုရင်လည်းအဲ့လိုမျိုးပေါ့မိဘကံကြောင့်မိဘရဲ့ကံလွမ်းမှုကြောင့်သားသမီးကိုအဲ့လိုမျိုးမိဘပိုလီယိုသားသမီးကအဲ့လိုမျိုးပိုလီယိုလိုက်ဆွဲရတော့အဲ့လိုမျိုးမိဥပမာတပြိုခေဒီဘက်ခေမှာဆိုရင်အဲမိဘမိဘကင်ဆာတွေဖြစ်ရင်သားသမီးတွေပဲမျိုးရိုးဇက်ပါကင်ဆာနဲ့တည်တတ်တယ်ဆိုတော့အစွဲရှိပါတယ်ဗျာပြိုဘက်မှာဆိုရင်ရန်လွမ်းတယ်အဲ့လိုမျိုးမိသူမျိုးရိုးကကင်ဆာရှိတယ်ဆိုရင်လည်းကြောက်တော့ကြောက်ကြတယ်ဗျာအဲ့လိုမျိုးဆိုရင် အဲ့ဒါတွေနဲ့ပတ်သက်ပြီးတော့မိဘတွေကအဲ့လောက်ကြီးလွမ်းမိုးတာနဲ့ပတ်သက်ပြီးဒီဘက်ကစေးပညာတွေထွန်းကားနေတဲ့အခါမှာအဲ့ generation ကိုဖျောက်ပြက်ဖြစ်ဖို့လှုပ်လို့ရမလားဆိုလဲမဖြစ်နိုင်ဘူးလို့ပြောပါတယ်ဗျာဒီဘက်စေးပညာနဲ့လည်းဒီကံကရန်ကိုဆန့်ကျဲတဲ့အတွက်ကြောင့်စေးပညာဒီနေ့ခေတ်ထွန်းကားတဲ့စေးပညာနဲ့လည်းမဖြစ်နိုင်ပါဘူးဗျာ တို့တို့ကံနဲ့ပတ်သက်ပြီးတော့ကံမှာအာသုံးမျိုးရှိပါဗျာကံနဲ့ပတ်သက်ပြီးအာသုံးမျိုးကဘာလဲဆိုတော့သူ့ရဲ့အတိတ်ကံရဲ့မိဘတွေရဲ့ကံရဲ့သာသမီတွေရဲ့အော်သူ့ရဲ့အတိတ်ကံရဲ့အဖေရဲ့ကံရဲ့ဒီကလေးမွေးခြင်းနဲ့ပတ်သက်ပြီးတော့အတိတ်ကံရဲ့အဖေရဲ့ကံရဲ့အမေရဲ့ကံရဲ့အဲ့ဒီကံအာသုံးအားပေါ်မူတည်ပြီးတော့မှအဲ့ဒီဒီဖြစ်ပေါ်လာတဲ့ result ကဖြစ်ပါတယ်ဗျာအဲ့ဒါကြောင့်မို့တပြည့်လို့အဲ့လို result ၃ခုပေါ်မှာအဲအား၃ခုပေါ်မှာမီတီနေတာကြောင့်မို့ ရုပ်ပိုင်းဆိုင်ရာဆင်းသက်မှုဒီ generation မှာရုပ်ပိုင်းဆိုင်ရာဆင်းသက်မှုမှာအမိဘတွေဟာတူမာလားဆိုတော့လေအဲတူတူတူဖို့ရာဂိုင်တော့များတယ်လို့မတူတဲ့အနေထားတွေလည်းရှိနိုင်ပါတယ်လို့ပြောရင်တပည့်တော်ရဲ့ presentation ကိုဒီနေရာပဲဒီကုန်းချုပ်ပါတယ်ခင်ဗျာ ကနဲ့ဝေဒနာတွေဆက်နွယ်မှုရှိတယ်လို့ပြောထားတယ်။ဒါဆိုလို့ရှိရင်တို့တို့ဥရဘတ်မှာရှိတယ်။ကမ္မတကောဆိုတဲ့စကားလုံးနဲ့ဆက်ကျင်တယ်ဗျာ။ကန္နာတွေကိုပိုင်ဥစ္စာရှိတယ်။ခုဒီနေသားတစ်ခုကကန္တိကမိဘတွေနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့အနေအထားရှိတယ်။ကမ္မတကောဆိုတဲ့ဘုရားရဲ့အတွေ့အကြုံနဲ့ဒီဒီခုခေတ်မှာခန္ဓာကိုယ်ပိုင်းဆိုင်ရာမိဘရဲ့မိဘဆက်နေချင်းဝေကံမှုတွေဟာဘယ်လိုမျိုးဖြစ်နေတာလဲ။ တပိတပိတော့ရုပ်ပိုင်းဆိုင်ရာအားဖြင့်တော့အဲ့လိုဆရာတော်ကလည်းနှစ်ချက်နဲ့ပြောထားရုပ်ပိုင်းဆိုင်ရာအားဖြင့်ဆိုတော့မိဘရဲ့ကံတော့မဟုတ်တပိတော့အပြင်မှာလည်းရှိရဗျာမိမိဖေကိုလိုက်တူတာတော့ရုပ်တွေကအဲ့လိုမျိုးပေါ့ဒါလည်း general ပါဗျာရေဘူးရအားဖြင့်တူရမယ်လို့တော့မဟုတ်ဗျာမတူရလည်းရှိပါတယ်အဲ့လိုမျိုးမိဘရဲ့ကံတက်ရောက်မှုကသာသမီရဲ့ကံမှာအားနည်းတယ်ဆိုမိဘရဲ့ကံတက်ရောက်မှုကဖြစ်နိုင်ခြင်းများတယ်ပေါ့ဗျာအဲ့လိုမျိုးသူ့ရဲ့ကိုယ်ပိုင်ကံကအားနည်းနေတယ်မိဘတွေရဲ့ကံကလွမ်းမှုမှုရှိနိုင်တယ်ပေါ့ရုပ်ပိုင်းဆိုင်ရာအားဖြင့်ပြောရပါဗျာတိလပိုင်းဆိုင်ရာအားဖြင့်ဆိုရင်တော့အဲ့လိုမဟုတ်ပါဘူးဗျာ में लगे थे फिर तमाम ना थे फिर कोई को सान चा काम हो गया ये तीसों के रोगा उगी जाना तेरे दिखे चले छमता ना हुआ कि तो बोला बता शिला में चीज में कोई जा दीवार है ना खाना नहीं पता उठाई ना उठाई भी सुने सुना लगा चंगे लगे दीवार है दीवार है मैं विकास होना सुने मेरे खाया थे ताकि သူ့ရဲ့ဘယ်လိုပြောရသူ့ရဲ့စိတ်စေနာအဲ့လိုပေါ်ဆမှုကြောင့်မသေးတော့သေးရပါဘူးဒါပေမဲ့သေစလိုမှုဆန္ဒမရှိတော့မရှိခဲ့ဘူးဆိုရင်ပြီးတော့သူ့ပါဏာတိပါဒကံရောက်တယ်လို့ရှင်ဗျာအဲ့လိုမျိုးပေါ့လေပြကားမောင်းတာပေါ်ရောက်မှုကြောင့်ပျက်စီးသွားခဲ့ရင်တော့ပါဏာတိပါဒကံ passenger ရဲ့ဆုံးနေပြီရှိတယ်ဟုတ်အဲ့ဒါရ Salama Mekana Lika Thai Mekana တပည့်တော်တော့တပည့်တော်အမြင်ပါဗျာမထိုက်ဘူးလို့တော့ယူဆဗျာသူရဲ့စေတနာအဲ့လိုမျိုးသူဆန္ဒမှာမပါဘူးလုံးဝဘယ်သူလည်းမဖြစ်စေချင်ဘူးပေါ့ဗျာအဲ့လိုမျိုးဆိုရင်တော့ဒါတော့သူကိုယ်ပိုင်ကံနေချမ်းမို့တာဖြစ်ကြတာဘူးဗျာတတ်ချင်စိတ်သူ့မှာတတ်ချင်စိတ်လည်းမရှိဘူးအဲ့လိုမျိုးစိတ်ကူးတော့မတွေးတဲ့အတွေးတစ်ခုကြောင့်ဖြစ်သွားတယ်ဆိုတော့ဒါတပည့်တော်ရဲ့အမြင်ဆိုတော့မမြောက်ဘူးလို့ထင်ပါတယ်ဗျာ အဲ့ကျန်တဲ့ပတ်သက်ပတ်သက်ဘုရားနဲ့ဘိမာအဲ့ကျန်ကြောင်းလို့ပြောရတာအမှုနဲ့ပတ်သက်ကြောင်းပြောရတာအဲ့ဒါတပည့်တော်ယူဆလို့ရမယ်လို့ပြောပြောလို့ရတယ်။ဘာကြောင့်မို့လဲဆိုတော့ဒီအနေထားကသူ့မှာ try ရှိတယ်ဗျာ။သူ့ရဲ့အတိတ်ကံအဲ့လိုကမေသူမိစ္ဆာဆာသူများသမီးပြင်မာလို့ပဲ ဒီလိုမျိုးဘဝကိုရောက်ရတယ်ပဲဆရာတော်ဆိုချင်တာမလားဗျအဲ့လိုမျိုးဆိုတော့တပည့်တော်ကတော့အဲ့လိုမျိုးပေါ့ဒီဘဝကိုသူဖန်တီးတာရွေးချက်ပိုင်ကိုရှိတဲ့အတိုင်းအဲ့လိုဖန်တီးတာသူ့ရဲ့အတိတ်ကံကအဲ့လိုပေါ့မကင်းလို့ပဲဟုတ်တယ်ဗျာယောက်ျားလေးဖို့သူ့မွေးဖွားလာပါလေနဲ့ဘာကြောင့်မို့သူ့မှာဒီမှာပင်ကိုအည်သွေးရှိပါလေနဲ့အဲ့လိုမျိုးဘာကြောင့်အဲ့ဘက်ကိုပြောင်းသွားလဲဒါလည်းသူ့တိတ်ကံကြောင့်လို့ပဲဒီလိုဆိုပြီးဗုဒ္ဓဆရာများကမိသမိတ်ဆရာအဲ့လိုအကျိုးဆက်တွေရတယ်ဆိုရင်တော့ဒီလိုအဲ့လိုယူဆမှာပဲဗျာ သူကဒီဘွားကြီးကိုပြထားရဟာရေးတော့မယ်သူအတိတ်ကံကြောင့်ပြန်ပေးစားရတယ်လို့အဲ့လိုပဲမြင်တယ်ပြီးတော့လေ तू ကအဲ့လိုမျိုးဒီလိုခွဲစိတ်လိုက်တယ်ခွဲစိတ်လိုက်တယ်ဆိုပေမဲ့လည်း तू ကအဲ့ဘဝကိုပဲခံယူမှာဟုတ်ဗျဒီလိုစိတ်ကလည်းစိတ်ကပဲအဲ့ဘက်ကိုညွတ်မှာဟုတ်ဒီလိုအဲ့ယူပေါ်ရုပ်ပိုင်းဆိုင်ရာတွေပြောင်းတာမဟုတ်စိတ်ပိုင်းဆိုင်ရာလည်း तू ကအဲ့ဘဝကိုအပြီးပိုင်ခံယူမှာဟုတ်ဗျအဲ့တော့ကိုယ်ကဒီမှာပြော ဒီညာကျိုးကိုဟိုအတွက်ပေါ့နော် ဒီလိုဆန္ဒရှိလားဥမာယောက်ျားဖြစ်စေဖြစ်ချင်တာလို့မေးစုံစမ်းကြည့်မယ်ဆိုလို့ရှိရင်ဘယ်လိုလုပ်ရလဲမရှိဘူးဟုတ်ပါဘူးဒီလိုပေါ်တော့များတာအဲ့ဒီဟာနဲ့ပတ်သက်ပြီးတို့ရဲ့ဟာပြောရတာဒါအခုတော့ပြန်ကျောင်းနဲ့ညာတက်တက်နေတာဝါဒနာတို့အဘုဒ္ဓဒီလို အဲ့လိုတော့ပြောလို့မရပါဘူးဥပမာမိမဘဝရရတာအကုသိုလ်မကောင်းလို့မိမဘဝရရလားလို့အဲ့လိုဆိုအောင်လို့ဖြစ်နေရဆရာအဲ့လိုမျိုးပေါ့လေသူတို့ရတဲ့ဟိုရနေတဲ့ဘဝတွေကိုအကုသိုလ်မကောင်းလို့ရရလားလို့ ဟုတ်တယ်ဗျဒီတော့ဒီရပြောနေရအဲ့လိုမျိုးပေါ့သူဒီရရှိနေတယ်အခုလိုမျိုးပေါ့လေယောက်ျားဘဝကိုမရရှိဘူးဒီလိုလိုဘုရားဖြစ်မယ်ဆိုရင်ဆရာပြောသလိုဘုရားဖြစ်ခြင်းနဲ့ဆန္ဒသူတို့မှဖြစ်နိုင်တယ်ဆိုရင်ရှိအောင်တော်မယ်သူကယောက်ျားဘဝကိုအရင်ပြောအောင်မဟုတ်ဘူးဗျပြီးတော့ယောက်ျားဘဝကိုမရနိုင်လို့ကိုမိန်းကလေးဘဝဖြစ်နေတယ်ဆိုရင်ကိုဒါသူ့မှာအကုသိုလ်ပဲအတိတ်ဘဝအကုသိုလ်ရှိလို့လည်းမိန်းကလေးဘဝရနေလေဗျအဲ့လိုမျိုးပေါ့သူသူဟာကိုအဲ့ဒါကိုပဲသူအခုဘဝတဏ္ဍာကိုဖျောက်ပြီးတော့မှယောက်ျားလေးဘဝကိုစုပန်းမှသူအဲ့ဒီရနေတဆင်းမှာဘုရားစုအဲ့လိုမျိုးပေါ့ မရှိတာတော့မကတ်နိုင်ဘူးလေဗျာသူတို့မှာဟဲ့မိသားစုသူတို့ရဲ့ယာယီဘဝလေးပြီးတော့ဒါဘဝတနာတော့ဒီလိုပုထုဇဉ်မှန်သမျှလူတိုင်းတော့ပြောတဲ့နားတော့နားရှိတယ်ပြောတာကဘာလဲ

ချင်စိတ်တွေဘယ်ငယ်နေတောင်ကြားလေးဖြစ်ချင်တာဖြစ်ချင်တဲ့ဆန္ဒရှိပါလူကြောင်းရဲ့ဘာလို့ဖြစ်လဲလူကြောင်းရဲ့ဘာလို့ဖြစ်ချင်လဲလူကြောင်းရဲ့ဘာလို့ဖြစ်ချင်လဲသူကကြောင်းအကောင်းနဲ့ဘာလို့ဖြစ်ချင်လဲလူကြောင်းရဲ့ဘာလို့ဖြစ်ချင်လဲဒါမှမဟုတ်ကြောင်းရဲ့ဘာလို့ဖြစ်ချင်လဲများတယ် ဟုတ်ကဲ့ကျေးဇူးဆက်ဆက်အမေတို့ရှိပါအားသာတာနဲ့ဆက်တာနဲ့ပေါ့ဘယ်တော့တော့ပြောင်းတော့ဘယ်လဲကဲပြောင်းတော့ဒီတော့ပြောင်းတော့ပြောင်းပြောင်းပြောင်းပြောင်းအဲ့တော့ပြောင်းတော့ဒီပေါ့စားဟင်